ခွန်ကြီးများရဲ့တောင်းကတော့နိုင်ငံတကာကလာရောက်ကြတဲ့အာရှဆွေမျိုးကမ္ဘာဆွေမျိုးတန်တရာဆွေမျိုးအထူးအဖြင့်ဓမ္မဆွေမျိုးတွေကိုဒီချိန်လည်းပဲဘုန်းကြီးများကဗုဒ္ဓအလိုကြယေရှုရှင်မကြီးဆရာတော်ဘုရားကြီးချသွားတဲ့လမ်းစဉ်အတိုင်းပါလေ ဒီပြောရမယ်ဆိုတာပေါ့လေကြိုတင်ပြီးတော့ဝန်တန်နေပါရဲ့ဒီအပေးတဲ့ဓမ္မလက်ဆောင်တွေကိုလည်းပဲနိုင်ငံတကာကလာကြတဲ့ဓမ္မဆွေမျိုးတွေကဝိသဝောင်းရောက်တဲ့ပေါ်လီညာတို့တပိုးထားပြီးတော့လက်ခံနေကြလိမ့်မယ်လို့ဘုန်းကြီးကပြောလင့်ထားပါတယ် သက်ခံလိုလိုလည်းပဲလာကြတဲ့သူမျိုးတွေဖြစ်တယ်ဆိုတော့လည်းယုံကြည်ပါတယ်။အဲလိုပုဂ္ဂိုလ်တွေကိုခွင့်ကြီးဆွနိုင်မြတ်ဓမ္မလက်ဆောင်တွေပေါ့လေ။ဒီဒီကစပြီးတော့ပြရတော့မှာပါပဲ။ စာနဲ့မကင်းနိုင်တဲ့ပုဂ္ဂိုလ်သတ္တဝါတွေဟာအစာကသိအရေးကြီးပါတယ်နေ့စဉ်စားရတဲ့အစာအစာတောက်ခွေရတယ်ဟိုသိအရေးကြီးပါတယ်အဲဒီစာမှာလည်းပဲဩဇာတအပြည့်ပါဖို့လည်းပဲအရေးကြီးပါတယ်အဲဒီဩဇာတနဲ့ပြည့်စုံတဲ့စာအစာတွေ ရွေးချယ်ပြီးတော့ဗောလီပုံမှန်စားလို့ရှိရင်ကိုယ်ထဲမှာထူးခြားတဲ့ရုပ်အတိအတိတွေစသည်ဖြစ်ပေါ်လာတယ်လို့ဗောလီစိတ်ပိုင်းဆိုင်ရာမှာလည်းပဲသူဆိုင်ရာဆိုင်ရာအစာတွေရှိပါတယ်ရုပ်ပိုင်းဆိုင်ရာမှာအစာပြေစားတဲ့အစာထိုက်တလောက်သက်ဆောင်တာပါတဲ့အစာ စိတ်ဆောက်တာအပြည့်ပါတဲ့အစာအစင်းစင်ရှိတယ်လို့စိတ်ပိုင်းဆိုင်ရာမှာလည်းပဲအစာပြေရုံလေးကဖြစ်တဲ့စိတ်ပေါ်လေဟွန်းစိတ်အစာပြေလေးရောပြေရုံလေးတော်တော်လေးအားပြုနိုင်လောက်အောင်ဖြည့်ရတဲ့အစာရောလေစိတ်အစာ တော်တော်ကြီးကိုခိုင်ခိုင်မာမာပေါ့လေကြည်ကြည်လင်တက်တော့ပြန်ပြအားရလောင်ဖြစ်စေနိုင်တဲ့စိတ်ပိုင်းဆိုင်ရာအစားအဲဒီလိုကိုယ်ရချမ်းသာမှုရှိပါတယ်အခုစိတ်ပိုင်းဆိုင်ရာကအစာတွေမြတ်စွာဘုရားလိုတော်ရအကောင်းဆုံးစေဓမ္မောဇခေါ်တဲ့ဝဇ္ဇတအပြည့်ဝ အရှိဆုံးပေါ်လေဒီအစာတွေကိုဘုန်းကြီးတို့တစ်ဆင့်ဓမ္မဆွေရိုးတွေကိုကမ်းလှမ်းရမှာပါအခုအခြေခံထားတဲ့စကားကိုနည်းနည်းလေးပေါ်လေကြည့်စာရုံမျှတိုးချဲ့ပြီးတော့ပြောပြရစီအောင်တိမြတ်တဲ့အရာသာစပြီးလို့ရှိရင် မကြုံစုံရဲ့အရသာတွေကထူးထူးခြားခြားကြီးပေါ်ထွက်လာတဲ့ဩဇာတတ်တစ်မျိုးရှိပါတယ်အစွမ်းတတ္တိလေးရှိပါတယ်တလက်ချက်မြပါတယ်အဲလိုသဘောရှိတဲ့တတ်တစ်မျိုးကိုပါဠိလိုဩဇာလို့ဆိုပါတယ်အဲဒီဩဇာ တကောလုံးပြတ်နှပ်ပြီးတော့သွားပြီဆိုလို့ရှိရင်ထူးခြားတဲ့ရုပ်သစ်တွေပေါ့လေစသည်အဲ့ဒါတွေဟာပေါ်ပေါက်လာတာပါပဲဘာဖြစ်လို့လဲဆိုတော့အရသာမျိုးစုံတွေကရှိနေတဲ့ကောနာစွမ်းတတိထက်မြက်ပေါ်လိအဲစွမ်းရည်တတိနဲ့ထက်မြက်တဲ့အဲ့ဒီဩဇာတတိက ခန္ဓာကိုယ်အကျိုးပြုလို့ပါပဲဒီကုလုံးပြည့်နေပြီးတော့ထူးခြားတဲ့ယုတ်တိတွေဆိုတာကတန့်ရှင်းတဲ့ယုတ်တိတွေဒါတွေလည်းဖြစ်လာတာပါပဲဘုဇဒစားတဲ့ကပြည်ယုတ်တိတွေဟာအမျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်ထူးခြားတဲ့ယုတ်တိတွေပေါ်လို့ဖြစ်နေတာ ။ဒါအမှန်တရားရှားပါလေ။ပြီးတော့ကျမ်းမာတဲ့ရုပ်သိတွေဒါလည်းထူကြတာပဲ။ကိုယ်လည်းလှုပ်ရှားမှုအသိတော်လည်းကိုယ်လည်းလှုပ်ရှားမှုကအစအပူရင်းမျက်တာကိုလေတတ်ပြီဆိုလို့ရှိရင်ပုံမူပြီးတော့တောင်မှရုပ်သိတွေကျမ်းမာတဲ့ရုပ်သိတွေဖြစ်လာပါတယ်။ပုံမှန်လို့တဲ့ဝါဆိုးတဲ့ရုပ်သိတွေ လမ်းဆန်းတဲ့ရုပ်သွတ်တွေဟောဒီအဲ့ဒါကိုထူးထူးခြားခြားတွေ့လာရတာပါပဲအဲ့ဒီလိုထူးခြားတဲ့ဘဝတိဖြစ်ရုပ်ကျုံလာပြီဆိုလို့ရှိရင်တကူကောင်းမဆန်သူသူတစ်ပါးချမ်းသာရေးကိုမျှော်ရှုပြီးတော့သူတစ်ပါးအစီအဝါလိုလားသူကျင်နာတဏှတ်သူ အမြဲတမ်းရှိသူဆိုလို့ရှိရင်မိမိရဲ့ဝဇ္ဇတအရှင်ကြောင့်ထူးခြားလာတဲ့ယုတ်တိတွေဖြစ်ပုံကိုကြည့်ပြီးတော့ဗောလေအများတကာလည်းပဲမိမိလိုပဲဖြစ်စီခြင်းပါလေဒါဟာအမျိုးမျိုးရှိပြီးတော့သူတစ်ပါးကိုကောင်းစားစီလိုတဲ့ မေတ္တာအခြေခံတယ်ဆိုတာဒါဘယ်သူမှညင်းလို့မရပါဘူးလောကမှာလည်းပဲတရားတွေရှိနေပါတယ်ဘုရားကိုယ်တိုင်လည်းပဲရတာကောင်းလို့များစားရပြီဆိုရင်ရှိခင်သောပုဂ္ဂိုလ်တရိယာဆိုတာမျိုးလိုပါလေဘုန်းကြီးကိုယ်တိုင်လည်းပဲသဘောကျတဲ့ပြောရလို့ရှိရင်တော့စာပေကတစ်ဆင့်သိရတယ်ကျေးဇူးရှင်မကြီးဆရာတော်ဆရာကြီးဩဝါဒတော်တိုင်ကျင့်သုံးလို့ တရားရတာလေးတွေ့လာတဲ့အခါဤစရာဆွေစုရုပ်စုကအစတင်းသုံးဖို့တွေကအစပေါ်လေးတနိုင်ငံလုံးဟွန်းတကဘာလုံးပေါ်လေးအဲ့ဒါကြီးပြန့်နှံ့စေခြင်းနဲ့ထက်တန်တဲ့စေတနာတွေပေါ်လေးမေတ္တာတွေဟာတဖွာဖွာကြီးပေါ်လာတယ်ဆိုတော့ဘုရားတို့ကခံပါတယ် ကဘာပေါ်ရှိလူသားတွေဟာသူပိုင်းဆိုင်ရာပြည့်စုံဖို့လောက်တယ်မှာဘဝပြည့်စုံတယ်လို့မဆိုနိုင်ပါဘူးဘဝဆိုတာနာမိုင်းဆိုင်ရာနဲ့လည်းတွဲနေတယ်ဆိုတော့ရုပ်ပိုင်းဆိုင်ရာကကဆောက်ဝဲတော့ဖဲတာမန်စိတ်ဓာတ်အပွေးမြတ်တာအောင်နေတဲ့ အဲဥတုပေါ်လေးစသည်ဒါကြီးစုံသွားပြီဆိုလို့ရှိရင်ခုနသောသောဘင်းကပြောခဲ့တဲ့ထူးခြားတဲ့ရုပ်အသစ်တွေပေါ်လေးဖြစ်ဖြစ်ပြီးတော့နောက်ဒါကြီးလည်းပဲအဆုံးမပြတ်ပေါ်လေးအဲဒါကြီးရှိနေပြီဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးဟာသူ့တက်တန်းရှိတဲ့လောက်ပေါ်လေးရှည်ကောင်းလေကောင်းလေးနဲ့ ကျုံ့ကုန်ရလိုအပ်တယ်လို့ထို့အတူပဲစိတ်ပိုင်းဆိုင်ရာမှာလည်းပဲသူ့ဆိုင်ရာဆိုင်ရာဩဇာတတ္တိဆိုတာရှိပါတယ်။အဲဒါတွေကတော့ဓမ္မောဇာလို့ခေါ်ပါတယ်။နိလန်းကြကျင့်သုံးတဲ့ပုဂ္ဂိုလ်ကိုအောက်တမ်းကြရအောင်လို့အစွမ်းတတ္တိထက်မြက်တဲ့ခန္ဓာအရာအဲဩဇာတတ္တိဟောလေအဲ့ဒါဒီ ပုံမှန်ထည့်ပြရပါတယ်ပြည့်စုံလုံလောက်တဲ့အဖြစ်လည်းပဲထည့်ပြရပါတယ်အဲထည့်ပြလို့ရှိရင်စိတ်ပိုင်းဆိုင်ရာမှာလည်းပဲစိတ်တည်တည်စိတ်တည်တည်ရပြီးတော့ဘဝတည်တည်ရတယ်လို့ပြောလေဒါတွေလိုအပ်တယ်ဆိုတာပေါ့လေငါကလည်းပဲအမြင်ရှိပြီးတော့လာကြတဲ့ပုံကိုယ်တွေကိုပို့ပြီးတော့အမြင်ကျရအောင် ဗုဒ္ဓရဲ့အလိုကြကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးဩဝါဒတော်အတိုင်းပေါ်လိဘုန်းကြီးတို့ကဓမ္မောစာကြီးညရမှာပါအဲ့ဒီလိုလက်တွေ့ကြတဲ့ဓမ္မအရသာကနေပြီးတော့ပေါ်ထွက်တဲ့ဓမ္မောစာကြီးဟာဓမ္မောစာကိုပေတကိုရှင်ရမှာရစေလို့စိတ်တလုံးပိုင်အနေနဲ့ ပြောင်းလဲပြေလို့မရပါဘူးကဘာမှလည်းမပေါ်ထွက်သေးပါဘူးပေါ်ထွက်တယ်လို့ယုံကြည်ရတဲ့အရာတွေကလည်းပဲတကယ်လက်တွေ့စမ်းသပ်ကြည့်တဲ့အခါကျတော့ကိုယ်တိုင်ကိုယ်ရသိကြတာပါပဲဒီခါမှာလက်တွေ့ကြကြဗောလီပါရီတွေဖြစ်ပြီးတော့ပြီးပြီးပေါ်ရဲက အရသာတွေထုတ်ပြီးတော့ဗောလေအဲ့ဒီအရသာတွေကဩဇာတတိအထုတ်ချပြီဆိုရင်ထူးခြားဆုံးဘဝတည်တည်ရောက်ပြီးတော့ဟိုဟာဆင်းရဲတုံးရောက်သွားတဲ့လက်တွေ့ကြတဲ့ဘုရားကိုယ်ရင်ကဟောထားပါတယ်သဗ္ဗရသံဓမ္မရသောကြီးနာတည်ရဲ့ယုံထုနဲ့ပတ်သက်တဲ့အရာသာကြီးမှန်သမျှကိုဓမ္မရသဓမ္မအရာသာက အတာရှိရပါတယ်တဲ့။ဘာဖြစ်လို့လဲဆိုတော့အဲဒီထဲမှာထူးခြားတဲ့တဘောစတွေပါဝင်နေလို့စွမ်းတတိရှိတဲ့ထက်လက်ထက်မြစ်တယ်ဟောရတော့။ပုံကြည့်တဲ့အခါမှာဓမ္မရဲ့အစွမ်းတတိနဲ့ထက်မြက်ပုံလေးပေါ့လေကောင်းကောင်းနားလည်လာမှာပါပဲ။အဲဒီလိုဓမ္မောစတွေရစေခြင်းနဲ့အနေနဲ့ဘုန်းကြီးတို့က ပြည့်ဝတဲ့မေတ္တာထားပြီးတော့ဗောလေလူလူချင်းချင်းနဲ့လာရောက်တဲ့ပုဂ္ဂိုလ်တွေကိုအခုဒီရစပြီးတော့အကူကြီးပေးရတော့မှာပါပဲဓမ္မရတာဟာကဘာဘောရှိရိုးရိုးအရသာဟုသူများရဲ့အစာကောင်းများစွာတာလွန်တဲ့ အရေးသိရှိတယ်ဆိုတဲ့မြတ်စွာဘုရားအစုံမရပါလိမ့်အခုလာရောက်ကြတဲ့ဓမ္မမိသားစုတွေဟာပေါ့လေအဲ့ဒီအစုံမဲ့ကိုမူထားပြီးတော့ယုံယုံကြည်ကြည်နဲ့ပေါ့လေဓမ္မတရားထုတ်စဉ်ကာလဘုရားအိပ်ပျော်ပြီးခြံလိုက်ဆိုပြီးတော့ကျန်တဲ့အချိန်ဒီမှာ ဓမ္မရာသာတွေပြည့်ပြည့်ဝခံစားနိုင်ပြီးတော့ခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းပါလေဒီနေ့တို့မှာဓမ္မဂုံကြီးတွေပေါ့လေပြည့်ပြည့်ဝရှိပြီးတော့ဂုံတီတွေရှိဖို့ဂုံတီတွေတက်လာဖို့လေဘဝလှလှပါပါလေးတွေဖြစ်စီခြင်းပါတယ်။ အခုပြောခဲ့တဲ့အဆိုအရသလောက်စွန့်ဟိတတိရှိရဲ့ဓမ္မအရသာစုကိုလေခုရောက်လာကြတဲ့ဓမ္မမိသားစုတွေကြုံသိခြင်းလေဓမ္မအရသာကြီးကိုလည်းပဲပြည့်ပြည့်ဝဝပေါ့လေထူးထူးခြားခြားလည်းပဲခံစားသိခြင်းလေထူးခြားတဲ့ဘဝတည်တည်ပေါ့လေပြည့်ဝတဲ့ဘဝတည်တည် န့်ရှင်းတဲ့ဘဝတည်တွေပေါ့လေကြည်လင်ပန့်ရှင်းတဲ့ဘဝတည်တွေပေါ့လေအဲ့ဒါကြီးဖြစ်ပြီးတော့ပေါ့လေအဲ့ဒါကြီးပမနေရရှိပြီးတော့အဲ့ဒီလိုဘဝတည်မျိုးကြုံသွားတဲ့ဟာကိုဘုန်းကြီးတို့ဒီနှစ်လအတွင်းမှာကိုပဲဒီတလအတွင်းမှာကိုလည်းပဲညီစိတ်ကြပါလေအဲ့လိုစေနာမြစ်တာထားပြီးတော့ဗောလေသူသူချာချာ ဘုန်းကြီးတို့ကုညီတဲ့လက်ဆောင်ကောင်းဖြစ်တဲ့ဓမ္မလက်ဆောင်ကောင်းတွေကိုယုံကြည်ကြည်နဲ့လေးလေးစားစားနဲ့လက်ခံပြီးတော့ဗောလေဒီနှစ်လအတွင်းကြိုးစားအထုတ်နိုင်ပြီးတော့ထူးခြားတဲ့ဘဝจิตတည်ရအောင်ကြိုးစားနိုင်ကြပါစေလို့လေးလေးနဲ့နဲ့ဗောလေတော့မေတ္တာထားပြီးတော့ တိုက်တွန်းပါတယ်ခုဖွင့်ပွဲမှာပြောချင်တာဒါပါပဲ။